ဒီနေ့ကီမထက်ခင်ကအသမတပေးတဲ့တရားကိုဆက်လက်ပြီးတော့ဟောပါမယ်။ယထာပါဆိုရင်ပြည့်စုံရမယ့်အင်္ဂါရက်တွေပါလေ။ရှိကပြောခဲ့တာတကယ်ရေးပါတဲ့အင်္ဂါတရားအနေနဲ့မယထာမှာတတိဟာပရိဝါရဏအယံအတ္တဆိုတာပေါ့လေ။အကအကွယ်ပေါ့။အဲဒီကကျင်စားပြီးတော့ မိကြားထားတဲ့အချက်ကိုလက်တွေ့နဲ့ပေါက်စပ်ပြီးတော့ဒီနေ့ဖြည့်ရှင်းပြပါမယ်။တဏှာကတဏှာကြောင်းရှိလို့သွားတဲ့အခါပဲဖြစ်ဖြစ်အထူးအားဖြင့်ဉာဏ်သူနဲ့ရှင်ပြိုင်တိုက်ခိုက်ရတဲ့အဲစစ်တုံးရင်တွေပဲဖြစ်ဖြစ်လုံလုံချုံချုံအကာအကွယ်အရေးကြီးပါတယ်။တချို့အမကာရီတန်ကြကာကာရီဆိုရင် သိရေးကြည့်ပါလေဒီနတ်တာအမြောက်တာဘုံတာပေါ့လေပြန်ပြီးစိတ်ခတ်တဲ့တာခန္ဓာကိုဆိုပြီးတော့အမာဂန်နေနဲ့ဖြီးတဲ့ရပါလေဒီအမာဂန်ကောင်းရင်ကောင်းသလောက်တစ်ဖက်ရန်သူကြီးစိတ်ခတ်လိုက်တဲ့အခါမှာမထိခိုက်ဘူးဒါလိုပဲအခုဘဝဆက်ဆက်ကကိုယ့်ကိုအပေါ်ကြီးနိုင်ကျင့်လာတဲ့လောဘဒေါသအစရှိတဲ့ကိလေသာတွေကို ပြန်ပြီးတော့ရှင်ပြန်တိုက်ခိုက်ရမှာအဲ့ဒီကိလေသာရဲ့ဒါအကာအကွယ်အနေနဲ့ပေါ့လေတတိဟာသိအရေးကြီးပါတယ်တတိရှိရင်ရှိတော့ကိလေသာတန်ခါနိုင်တယ်ဒီနေ့အဲ့ဒီတတိအကာအကွယ်ပဲဆိုတာပေါ့လေစာရင်းနဲ့လက်တွေ့ပေါက်ဆက်ပြီးတော့ပြောပါမယ်ဒီကိလေသာတွေကပဏိယဌာနမှာ ဘာတွေနဲ့ဆက်စပ်ပြီးတော့ဖြစ်နေသလဲလို့ဆိုတော့တွားရ6ပါးမှာထင်ဟလာတဲ့အာယုံ6ပါးနဲ့စပ်ပြီးတော့ကိလေသာတွေဖြစ်နေပါတယ်မရှိလျင်ကိလေဝင်ရှိလျင်ကိလေတင်ကိလေတင်ဆိုတာကတတိထားလို့ရှိရင်အတိမထားလို့ရှိရင်ကိလေသာတွေစိတ်ရှင်ဝင်လာတာပဲတတိထားလို့ရှိရင်ကိလေသာတွေစိတ်ရှင်ဝင်မလာဘူးကာဝေပေးထားတာပဲ နေရာကနေပြီးတော့ကိလေသာဖြစ်ပုံကတော့ဉာဏ်နဲ့ကိစ္စမှာထိရှားတဲ့ဖြစ်ခဲ့ယုံနာတရားတွေသူတို့ဖြစ်စေလိုက်ပြီးတော့ဆွေးမြဲစွာမရှိရဲ့နေရတဲ့အာယုံဖြစ်เสียထင်ရဲ့လောဘဖြစ်တယ်မုန်းเสียထင်လို့ရှိရင်လည်းပဲဒေါသဖြစ်တယ်အဲဒီခိုက်တာမှာထင်ရှားတဲ့သဘောတရားတို့ရဲ့ ရုပ်နာတရားတို့ရဲ့သဘောမှန်ကိုအမှန်တိုင်းမသိလို့ရှိရင်ထိအောင်မသိလို့ရှိရင်မောဟဖြစ်တယ်။တနည်းနည်းနဲ့တော့လောဘဒေါသမောဟကိလေသာတစ်ခုကတော့ဝင်သွားတာလေ။ဘာဖြစ်လို့ဝင်တယ်လဲလို့ဆိုတော့တတိနဲ့အဆောက်အရှောက်အကာအကွယ်စိတ်ကိုမပေးလို့ပါပဲ။အဲဒါကိလေသာမရှိရင်ကိလေသာဝင်တယ်ဆိုတာဒါပြောတာပဲ။ရှိလိကိလေသာဆိုတော့တတိထားတော့မိမိရဲ့စိတ်လည်းပဲ ကိုရောက်ဒီရောက်နဲ့မလီလွန်းတော့ပြီးတော့ရရှိတဲ့အကျိုးလေးအဲသတိထားတဲ့အကျိုးကလည်းပဲကိလေသာမဝင်တော့စိတ်ဆန့်ရှင်းတာအဲတော့ဒီအချိန်လေးကိုစိတ်တန်တန်ရှင်းရှင်းဖြစ်အောင်အသုံးချရရောက်တယ်စိတ်မလီလွန်းအချိန်ကိုအကျိုးရှိစွာနဲ့အသုံးချရရောက်တယ်မနာကောင်းတဲ့သတိထားအဲတော့မြင်မှုနဲ့ဆက်လို့ တတိထားတတ်ပြီဆိုရင်လောဘဒေါသမောဟညစ်ကြေးစိတ်စဉ်မဝင်တော့စိတ်ကြီးတန့်ရှင်းသွားတယ်ကြည်လင်သွားတယ်လည်းငင်းအကျိုးတစ်ခါလည်းရလာတာလက်ကောင်းတာကြည်လင်သွားတော့စိတ်လည်းချမ်းသာလာတာပဲတစ်ချက်မှတစ်ချက်ချမ်းသာနှစ်ချက်မှနှစ်ချက်မှတစ်ချက်ချမ်းသာဆယ်ချက်မှလည်းဆယ်ချက်ချမ်းသာတယ်တမနည်းမှလည်းတမနည်းချိန်တွဲမှချမ်းသာနေတာပဲအဲဒီချမ်းသာလည်းငင်းကြရတာ တန်ရှင်းကြည်လင်ချမ်းသာတဲ့အကျိုးလင်ရတာအနကောင်းတယ်။ရေမြစီတော့တဲ့ခါကျတော့ဒီကအကာအကွယ်ကလုံးနေပြီအမှန်ချမ်းရတဲ့ခါမှာလေလေးတော့မှမဝင်တော့ဘူးမိုးရတဲ့ခါနှင်းကြတဲ့ခါလည်းပဲမိုးတို့ရေတို့လည်းပဲမဝင်တော့ဘူးဆိုလို့ရှိရင်ဒီပေါ်မှာလိုက်ပါသွားတဲ့ပုဂ္ဂိုလ်ကြီးချမ်းသာနေတယ်လို့ပေါ့ လူကြီးကိုချမ်းသာနေတာပဲပြီးတော့တတိကစိတ်ချမ်းသာအောင်စိတ်ဆန့်ရှင်းအောင်အကာအကွယ်ပေးနေတယ်ဆိုတာသိထင်ရှားတာပဲအဲမြင်တဲ့အခါမှာမရှိရင်ကိလေသာဝင်ပုံရှိလို့ရှိရင်ကိလေသာဆင်းပုံရှင်းတယ်လို့ထို့အတူကြားစေခဏနာစေခဏစားစေထီစေတီစေပေါ့လေဖုံစေပိန်စေ ထိုင်စေဒီစေကိုယ်စေဆန်စေစောင်းစေငယ်စေကြွားစေလှမ်းစေခြားစေဒီလိုအခါမျိုးတွေမှာလည်းခဏဆွဲမြဲတဲ့တတိကလေးရှိနေရင်တတိမထားလို့ရှင်းနိုင်တဲ့ကိလေသာတွေဟာတတိထားလိုက်တော့ကိလေသာတွေမဖြစ်လာတော့ဘူးစိတ်ရှင်ဝင်လာတော့အဲဒါကြီးလည်းပဲချက်ချင်းပြီးတော့သိဖို့လိုပါတယ်ဘေးကရဖြစ်တဲ့နိဗ္ဗာန်လို့မေထားကြီးနဲ့ အရှိရှိပြီးတော့တွားရမှာဒီတတိဟာကိလေသာယံနေအထိကိမခံရအောင်အကာအကွယ်အနေနဲ့တိတ်အရေးပါတယ်ဆိုတာဘုန်းကြီးတို့ယောဂီတွေစုမြင်ထားဖို့ပါပဲဒီတော့တတိဟာတကယ်မရှိမဖြစ်တဲ့အရေးပါတဲ့တရားဆိုတာပေါ့လေတကယ်အရေးကြီးတဲ့မဂ္ဂင်၈ပါးရဲ့အစိတ်ပိုင်းတရားဆိုတာပေါ့လေနားလည်ထားဖို့ပါပဲ တတိကနေရာဌာနတိုင်းမှာအရေးပါပါတယ်။သူအပြင်ထိရှားဆုံးဥပမာပြောရရင်ဟိုပြထားတဲ့ဥပမာအပြင်ပေါ့လေပြောရလို့ရှိရင်နေ့စဉ်ဘုရားတို့စားနေရတဲ့သမင်းတို့ဟင်းတို့မှာအထူးအပြင်ဟင်းမှာပေါ့စားမပါရင်မပြီးဘူးစားပါမှအရသာရှိတာစားမပါတဲ့ဟင်းစားလို့ရှိရင်ပေါ်ပြပြနေတယ် အလောတော်စားပါလာပြီဆိုလို့ရှိရင်စားရတာဒုတိယကြရတာရှိတယ်တတိမပါတဲ့ကိစ္စမှာဆိုရင်ဘယ်ကိစ္စမျိုးမဆိုလောကီကိစ္စပဲဖြစ်ဖြစ်ဘုလိုဓမ္မကိစ္စပဲဖြစ်ဖြစ်ဝတ်ဖြစ်ဖြစ်ရှိတယ်อืมအဲ့ဒါလေးလည်းပဲနှိုက်ရှင်ပြီးတော့ရှိဖို့လိုပါတယ်ပြီးတော့စားဟာရှင်းရှင်းပါတကယ်အရေးပါတဲ့အစိတ်ပိုင်းတရားအနေနဲ့ပါဝင်နေတယ်ဆိုတာလည်းရှင်းပါတယ် ဆားဆိုတဲ့အရာဟာဈေးပေါ်ပေါ်နဲ့ရနေတော့တန်ဖိုးမထားတဲ့ပုဂ္ဂိုလ်တွေအဖို့ရပါတန်ဖိုးမရှိလာဘူးအရေးမပါလာဘူးလို့ဆိုပေမဲ့လို့ဆားပါရမယ့်ကိစ္စတွေမှာဆားပါမှပြီးနိုင်တဲ့ကိစ္စတွေမှာဆိုရင်ဆားတကယ်အရေးပါကြောင်းကောင်းနားလည်လာတာဒါလိုပဲကျုပ်လျော့တဲ့အာရုံနဲ့စပ်ပြီးတော့ကိလေသာတွေကိစ္စင်းပြီးတော့ ကြည်ကြည်လင်လင်နဲ့ဗောဓိချမ်းသာသာဖြစ်ရေးအလေးမထားတတ်တဲ့ပုဂ္ဂိုလ်တွေဖို့ရတော့တတိဟာဘာမှအရေးမပါတာဘူးဒီပေါ်ပေါ်ပဲလို့ဒီလိုထင်နေတယ်လို့တတိရဲ့အကျိုးကိုလက်တွေ့နားနေတဲ့ပုဂ္ဂိုလ်များတတိပေါ်မှာတိတ်တန်ဖို့ရထားတာတတိမပါရင်ဘဝဟာကောပြစ်ဖြစ်ကြီးပဲဆိုတာပေါ့လေကောင်းကြီးနားနေလာတာ အဲတနည်းအားဖြင့်တတိဟာမရှိမဖြစ်တဲ့လက်ဆက်တန်ရှင်းတဲ့လေလိုပဲလေနဲ့လည်းတူပါတယ်သူကအသက်ရှူရဆက်ရမှာနေလို့ထိုင်လို့ကောင်းတဲ့ပုဂ္ဂိုလ်များကိုယ်ချမ်းသာစိတ်ချမ်းသာရှိနိုင်တဲ့ပုဂ္ဂိုလ်များညီညာတဲ့လေတွေရှူရဆက်ရပြီဆိုရင် ကောက်မှုဝေပြီးတော့ချက်ချင်းပဲလဲသွားနိုင်တယ်။တည်ရင်လည်းတည်သွားနိုင်တယ်။ပြီးတော့သရှင်းလက်ဆက်တဲ့လေရှူဆိုင်မှာမမှုမှုပဲနဲ့ကျမ်းကျမ်းမှာမှဖြစ်နိုင်တယ်။သရှင်းတဲ့လေဟာသိအရေးပါတယ်ဆိုတာအမှန်ထင်ရှားတယ်။လေကိုသရှင်းတဲ့လေကိုအရှင်းမရှူရရင်ညီညာတဲ့လေတွေလည်းပဲရှူရချက်ရပြီဆိုလို့ရှိရင်တော့ဘယ်နည်းနဲ့မှလူဟာ အသက်မဆက်နိုင်ဘူးဒါလိုပဲဟိုတတိဟာလည်းပဲလူဒီမှာလိုအပ်တဲ့လေလိုဖြစ်နေတယ်တကယ်လမ်းဆန်းတဲ့အဲတန်ရှင်းတဲ့လေလိုဖြစ်နေတယ်မရှိမဖြစ်ဘူးသူကတတိမရှိဒါဘဝအခါကသေးနေတာပဲလောလောဆယ်ဘဝမှာလည်းသေးနေတာပဲသေတာနဲ့အတူတူပဲသိရေးကြည့်ပါလေအဲ့ဒါနဲ့လည်းဆိုင်ရှင်ကြည့်ဖို့ပါပဲ လေရှုမှအသက်ဆိုင်နေတဲ့ပုဂ္ဂိုလ်တွေဟာလေမရှုဘဲနဲ့ရပ်ထားရင်ချက်ချင်းတည်နိုင်တယ်လို့တို့တူပဲတတိမထားတတ်တဲ့ပုဂ္ဂိုလ်များတော့တည်တာနဲ့အတူပဲဆိုတဲ့သကစုမှာလောဘဒေါသမောဟကိလေသာအရှိခံရလို့ရှိရင်တဝါ၆ပါးမှာဖြစ်တဲ့အဲကြုံတွေ့ရတဲ့အာရုံတွေနဲ့ဆက်ပြီးတော့ ကိလေသာတွေဖြစ်ခံရရလို့ရှိရင်အဲ့ဒီကိလေသာနေပြီးတော့ကံနေမြောက်သွားတယ်အကုသိုလ်ကံနေမြောက်တာများတာပါပဲကုသိုလ်ကံဖြစ်တာကတော့ခဏနေနေပါအဲ့ဒီကံတွေကဘဝကြီးကျိုးပေးတာပဲဘဝကျိုးပေးတော့ဘဝတိတ္တိရတော့ဒီဘဝတိနဲ့စတဲ့တည်ရတာပေါ့ဖြစ်လာလို့ရှိရင်နောက်ဆုံးပြည့်ရမှာတရားပါပဲ အဲ့ဒီအသေးတွေကတက္ကတကသေးနေတာပဲဟာနောက်တက္ကတကရှိသတိမထားကံနေရှိကိရိတာတွေရှိကံပြုကာမတခါဘဝတိတိယသေထက္ကတကသေးအသေးနဲ့တူတယ်မြတ်စွာဘုရားမိတ်ကြပါတယ်ဆောင်းပါလေးအရှင်းမရှိတော့ချက်ချင်းတည်နိုင်တယ်လို့ပေါ့လေတတိမရှိဘူးဆိုလို့ရှိရင်လောလောဆယ်လည်းပဲတည်လို့ဖြစ်ပြီးတော့ဘဝဆက်ဆက်လည်းပဲတည်ခြင်းအကြောင်းတွေဖြစ်သွားနိုင်တယ်ဒါမလို့ပမာတော့မဆုလို့ပတာလို့မြတ်စွာဘုရား နေကြပါတယ်ဒီနေ့ဒီပေါ်ဝဆာသာတည်ထားတဲ့နေခြင်းဟာပမထတာတည်ခြင်းအကြောင်းပဲလို့ဒီလိုမိတ်ကြပါတယ်ကျုပ်ရတဲ့အာရုံနဲ့ဆက်ပြီးတော့ဖြစ်ပြအာရုံတွေးလို့လောဘဖြစ်ခံရလို့ရှိရင်ခဏညဉ့်ညနဲ့လေတစ်ခါရှိလိုက်ရလို့ရှိရင်တစ်ခါကျမှကြီးချုပ်တယ်သွားလို့တစ်ချိန်လောဘဖြစ်ခံရလို့ရှိရင်တစ်ချိန်စာအတွက်စိတ်ဟာညစ်သေးပြီးတော့စိတ်ဆင်းရဲမှုတွေ စိတ်မကြည်လင်ဖို့တွေပေါ့လေစိတ်ဆင်းရဲမှုတွေဖြစ်သွားတာမဟုတ်စရာအယုံနဲ့တွေးလို့ဒေါသဝင်လာပြီဆိုလို့ရှိရင်ဘုရားညီညာနဲ့လေစီရတယ်လို့ပေါ့လေကျမကြီးတွေကိုကျမကြီးတွေထိခိုက်သွားတယ်လို့စိတ်ချမ်းသာရေးလည်းထိခိုက်သွားတာပဲအခြားအခြားကိလေသာတွေလည်းပဲကြုံရတဲ့အာရုံတွေနဲ့အဲအာရုံအလိုက်ပေါ်လေးဒီမှာအဝင်ခံလိုက်ရလို့ရှိရင်အဲဒါညီညာနဲ့လေရှူးနေတာလည်းအတူတူပဲ ဒီတော့ပဂတိပုဂ္ဂိုလ်ဒီမှာဆိုရင်အထူးအားဖြင့်ဒီလိုတတိရဲ့အကျိုးမသိလို့တတိတန်ဖိုးမထားတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့အပြည့်ပါပဲကျင်းဝတဲ့အာရုံနဲ့စပြီးတော့လောဘညဉ့်ညမ်းတဲ့လေဒီရှိရတယ်လို့ရှိနေရတာဒေါသမောဟမာမနာစသည်အများကြီးပါပဲတရက်မှာဆိုလို့ရှိရင်ညင်လိုက်ကြညင်ကြနဲ့စထိရတိရနေပြီးတော့ မြင်ရတဲ့လေတွေရှုနေရသလိုပဲလောဘတွေဖြစ်ခံနေရတာဒီလောဘတွေဖြစ်ခံနေရတော့စိတ်ပဲကြည်လင်ဝဲရတော့မလဲပဲတရှင်းကိုရတော့မလဲပဲစိတ်ချတာကိုရနိုင်ပါတော့မလဲမြင်ရတဲ့လေရှုရတော့ကြမ်းပါရင်ထိခိုက်ပြီးတော့อืมကိုကြမ်းပါရင်မရတယ်လို့ပေါ့လေဒီမှာစိတ်ချတာရင်မရဘူးလေရှင်းရှင်းရှင်းရှင်းပြီးတော့ကြည့်ဖို့သိလိုပါတယ်ဒီလိုဒီ မြင်ညာတဲ့လေတွေထဲမှာချက်ချင်းတတိနေပြီးတော့မူးလဲစီနိုင်တဲ့တန်းငွေတွေလည်းပါလာတယ်ကက်တီမူးလဲယုံနေမဟုတ်ဘူးချက်ချင်းစက္ကန့်ပိုင်းအတွင်းတည်စီနိုင်တဲ့တန်းငွေတွေလည်းရှိပါတယ်မူးစီနိုင်တဲ့အငွေ့ရှိပါလို့ရှိရင်မူးယုံတော့တော်သေးတာပေါ့တည်စီနိုင်တဲ့အငွေ့ရှိပြီဆိုလို့ရှိရင်တော့ပဲနည်းနဲ့မှကုစားလို့မရတော့ဘူးချက်ချင်းလည်းတည်သွားနိုင်တယ်ဒါလိုပဲ တွား၆ပါးကပေါ်လာတဲ့အာရုံတွေနဲ့ဆက်ပြီးတော့ဖြစ်ပေါ်တဲ့လောဘဒေါသကိလေသာတွေကလူတွေကိုမူးစေတယ်မိုက်စေတယ်။음ကာမဂုဏ်လိုက်စားတဲ့ပုဂ္ဂိုလ်တွေဆိုကာမဂုဏ်ထဲမှာနစ်ပြီးတော့ကိုယ့်အကူတော့အဟုတ်ကြည့်လို့ထင်ပြီးတော့တခါအဲ့ဒါမှမူးနေတာပဲ။음ကြုံတွေ့ရတဲ့အာရုံတွေနဲ့ဆက်ပြီးတော့ဒါကအကောင်းဆုံးဆိုတဲ့အနေနဲ့ပေါ့လေဒါ။ဒါရင်မှုတဲ့သဘောမျိုးပေါ့။အဲဒေါသတွေပြင်းထန်လာပြီဆိုလို့ရှိရင် ဒါလည်းပဲမူးတာပဲမိုက်တာပဲอืมမနာပြင်းထန်တာပဲပြန်ပြီးတော့ထိမ့်သိရတာလည်းမသက်သာဘူးအဲဒီကနေပြီးတော့อืมစိတ်ကစားဝေဒနာတွေတွေးတွေယောဂါတွေနှုံးယောဂါတွေလိုဖြစ်တာပဲချက်ချင်းလုံးလတ်လတ်လည်းပဲခုနသိခြင်းနဲ့တန်းခွင့်ရှိရလို့ရှိရင်တည်တယ်လို့ပေါ့လောဘတွေကျင်းထားလို့ချက်ချင်းတည်သွားတာလည်းရှိတယ်ဒေါသတွေကျင်းထားလို့ချက်ချင်းတည်တာလည်းရှိတယ် လောကကြီးအကြီးအကျယ်ဖြစ်လို့ချက်ချင်းတည်သွားတာတွေလည်းရှိတယ်။အဲဒါဘာဖြစ်လို့လဲဆိုတော့ခုနလောဘဒေါသမောဟတွေမှာအမှန်ပြင်းထန်တဲ့ဓာတ်တွေပေါ့လေအချိန်ကြီးတာတွေပေါ့လေဖြစ်လိုက်တော့လင်ငင်းတည်သွားတာတွေပေါ့ဒါတွေသိချင်ရှားပါတယ်တော့ပြီးတော့တတိရှိထားလို့ရှိရင်ကြုံတွေ့ရတဲ့ကာမဂုဏ်အာရုံနဲ့စပြီးတော့လည်းပဲမမူပြီးတော့အမှန်ဆိုးရတဲ့อืมတီလောက်ကြီးလောက်နိုင်တဲ့ အဲလောဘဒေါသတွေဒါတွေအကာအကွယ်ပေးထားတော့လည်းပဲချက်ချင်းနဲ့လဲမသေးနိုင်ဘူးအဲဒါကြီးလည်းပဲအမှန်ထင်ရှားပါတယ်နှိုက်ဇံငွေတင်လို့တည်တဲ့ပုဂ္ဂိုလ်ကဒီဘဝမှာပဲပြီးသွားနိုင်တယ်ဖို့ဘဝဒီဘဝကရှိရချက်ရတဲ့စိုးရတဲ့ဓာတ်ငွေတွေဟာပါမသွားဘူးသို့တော့မူလူကိုမူလဲစီတချက်ချင်းနဲ့ပဲတည်စီတတ်တဲ့ ကိလေသာအငွေ့သက်တွေကကိလေသာအငွေ့သက်တွေရှူမိလို့မကောင်းကံတွေရှူမိတယ်အဲ့ဒီမကောင်းကံကနေရဟိုဘွားမှာတခါတည်းဓမ္မအစိတ်တွေမပြေသလိုပေါ့လေအစိတ်ငွေတွေမပြေသလိုခံရတဲ့ဟာတွေလည်းပဲမတက်တာလားဘူးအဲ့ဒါတွေကထည့်စဉ်းစားမယ်ဆိုရင်ဒီကိလေသာတွေဟာအမှန်တန်ကြောက်စရာကောင်းတယ်ဆိုတာပေါ့လေသစင်တိုးပြီးတော့နားလည်ဖို့အရေးကြီးပါတယ်တတိရှိတဲ့ပုဂ္ဂိုလ်ကတော့ တတိထားသလောက်စိတ်စဉ်မှာညီညာနဲ့လေးသိုးရတဲ့အဲတန်းဝင်နဲ့တူတဲ့ကိလေသာတွေဝင်ခွင့်မရတော့တရားထိုင်ရတာကိုရှင်းနေတာတတ်နေတာအမှန်ကောင်းတာနောက်တတိတွေအရှင်ရလို့အားပြလာပြီဆိုလို့ရှိရင်စိတ်ရဲ့စူးစီးမှုတွေအဆင့်လေးဆင်းရပြီးတော့ဉာဏ်ဤတိတိကျကျဖြစ်လာတယ် တစ်ဆင့်နဲ့တစ်ဆင့်ဉာဏ်ဒီလည်းပဲထူးကြလာပဲအဲနောက်သုဝတ္တနာဉာဏ်ရင်းကျက်ပြည့်စုံသွားရင်ဖြစ်ပြမစအငိမ့်တဆရာပေါ့လေဒီကိနဲ့နေပါစိုက်သွားပါဒီတတိယတစ်ခါလည်းပို့ပေးလိုက်တာရောက်သွားမှာဒီလိုရောက်သွားရင်တော့ခဏဆိုးရတဲ့ဘဝတွေကိုအဆက်ဆက်ဖြစ်စီနိုင်တဲ့ကိလေသာအခုအငွေ့တွေပေါ့တတ်တည်ပြေသွားပြီ ညဉ့်ညမ်းနဲ့လေးနဲ့တူတဲ့ဟာတွေပေါ့ညဉ့်ညမ်းနဲ့အဲဆိုရတဲ့အခိုးခိတာအခိုးငွေကျင့်သွားပြီအဲ့ဒါတော့အနေမျိုးရောက်တယ်ဆိုရင်စိတ်ချမ်းသာမှုရရှိသွားပြီပေါ့ဒီဘဝမှာပဲတရားပေါ်ရရှိထားပြီဆိုရင်ဒီကောင်းဒီကောင်းကြီးရှုနေရတဲ့ပုဂ္ဂိုလ်ဟာอืมကိုချမ်းသာကိုချမ်းသာတယ်ကိုချမ်းသာရရတယ်လို့ပေါ့ဒီစိတ်ချမ်းသာရလည်းရတယ်လို့ထိုးစုပဲ ဒီတရေလေးလက်ကရရှိတဲ့ပုဂ္ဂိုလ်ကတတိဟာတိတ်တန်ဖို့ရှိတာပဲဆိုတာကိုလည်းနားလည်လာတယ်။ဉာဏ်နဲ့လေရှိရတဲ့အခါကျမှတတ်ရှင်းတဲ့လေရဲ့အကျိုးကိုသိပြီးတော့ဒီပေါ်မှာတန်ဖို့ထားတယ်လို့တတိအကျိုးကိုလက်တိအားထုတ်လို့မိမိတဏ္ဍာမှာစွဲမြဲစွာထူးထူးခြားခြားဖြစ်လာမှအကျိုးတည်တာအကျိုးတည်မှတန်ဖို့ထားတာလား။ဒီတော့တတိရဲ့အကျိုးကိုဒီနားလည်အောင် အမြဲမပြတ်စွဲမြဲစွာရှိမှပြီးတော့ အတိအပေါ်မှာပေါ့လေတန်ဖိုးကြီးထတာအောင်ကြိုးစားအထောက်ဖို့အဲ့လိုပါလေစိတ်တိုင်းမှရှိသေးတဲ့စကားသူဟာစိတ်ကမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းခြေတိုင်းဒီတိုင်းသတိထားသတိထားလို့ရှိရင်ကိသတိမထားလို့ဖြစ်နေတဲ့ကိလေသာတွေကိုအသောလျှော့ကာကွယ်ပြီးလိုက်ပြီတဲ့ဒီလိုမျိုးကြားပါတယ်ကိလေသာပဲတကြောင်ရှင်းကြပါဟုတ်